ကံကြီး128အငယ်1မှ3ဒါရဖျားကိုကြောက်ရွံ့၍လန်ခီတော်သို့လိုက်သွားသမျှသောသူတို့သည်မင်္ဂလာရှိကြ၏ထိုတို့ပြုလျင်တင်သည်မိမိလက်နှင့်လှုပ်ဆောင်၍ရသောအစာကိုစားရလိမ့်မည်မင်္ဂလာရှိ၍ကောင်းစားရလိမ့်မည်တင်းဤမယားသည်တင့်အိမ်နာမှများစွာအတီးတီးသောသပြည့်နယ်ပင်ကဲ့သို့၎င်းတာသမီတို့သည်တင့်စပွဲပတ်လည်၌စိုက်ပျိုးသော တန်လွင်ပင်များကဲ့သို့၎င်းဖြစ်ကြလိမ့်မည်။အငယ်၄မှ6ထာဝရဘုရားကိုကြောက်ရွံ့သောသူသည် ထိုသို့သောမင်္ဂလာရှိရလိမ့်မည်။ထာဝရဘုရားသည်ဇိအုန်တောင်ပေါ်ကကောင်းကြီးပေးတော်မူ၍ယေရုရှလင်မြို့ခံရသောကောင်းကျိုးကိုတစ်သက်လုံးမြင်ရလိမ့်မည်။မိမိသားသမီးတို့၌ဖွားမြင်သောသားသမီးတို့ကိုလည်းမြင်ရလိမ့်မည်။ဤဒေလအမျိုး၌ငြိမ်ဝှချင်းရှိပါစေသော